ခန်းကြီး7အငယ်1မှ3တဖန်လူများတို့သည်အလိုတော်မရှိသောမြည်တမ်းခြင်းကို ပြုကြသဖြင့်ဒါဝရဖျားသည် သူတို့စကားကိုကြား၍အမျက်ထွက်တော်မူ၏ရှို့တော်မူသောမိသည် သူတို့တွင်လောင်၍တန့်အစွန်အနား၌ရှိသော သူအချို့တို့ကိုတေးစီလေ၏လူများတို့သည်မောရှေအားအော်ဟစ်၍မောရှေသည်ဒါဝရဖျားကိုဆုတောင်းသဖြင့်မိငိမ့်လေ၏ ထာဝရဘုရား၏မီးသည်သူတို့တွင်လောင်သောကြောင့်၊ထိုအရပ်ကိုတဗေရဟူသောအမည်ဖြင့်မှည့်လေ၏။4ဣသရေလအမျိုးသားတို့နှင့်ရောနှောလျက်ပါသော တပါးအမျိုးသားတို့သည်တောင့်တသောစိတ်စွဲလမ်းကြ၏။ဣသရေလအမျိုးသားတို့သည်လည်းတဖန်ငိုကြွေးလျက်၊ငါတို့စားစရာဘို့အမဲသားကိုအဘယ်သူပေးလိမ့်မည်နည်း အဲဂုတ်ထုပြည်၌အလိုအလျောက်စားရသောငါးသားတခွားသည်ဖယဲသည်ကျက်သွန်အနီအဖြူအရင်အမျိုးမျိုးတို့ကို အောင်းမိ၏ယခုမှငါတို့အသက်သည် အားလျော့ပြီးဤမနတ်မှတပါတစုံတစ်ခုကိုမျှမမြင်ရဟုဆိုကြ၏မနတ်သည်နန္နစေနှင့်တူ၍ဘာဒီလတစ္ဆေကဲ့သို့ အဆင်းဖြစ်၏လူများတို့သည်လှဲ့လေလျက်မာနက်ကိုဆုသိမ်း၍ဆုံ၌ကြိတ်ချင်းထောင်းခြင်းကို ပြုပြီးမှအိုးနှင့် ပြုတ်ကြ၏မုံပြားကိုလည်းလှုပ်ကြ၏အရသာသည် မုံစီကျော်အရသာနှင့်တူ၏စကန်းချရာအရ၌ညအခါနှင်းနှင့်တူ မနက်ကြတတ်၏အငယ်30မှ35 ထိုအခါလူများအသီးအသီးတို့သည်မိမိတဲတံခါးဝ၌မိမိအိမ်ထောင်နှင့်တကွငိုကြွေးကြသည်ကို မောရှေကြားရ၏။ထာဝရဘုရားသည် ပြင်းစွာအမျက်ထွက်တော်မူ၏။အပြစ်ရှိသည်ကို မောရှေသိမြင်လျှင်၊ဤလူအပေါင်းတို့ကိုထမ်းစေဟု သူတို့ကို ကိုယ်တော်ကျွန်အပေါ်မှာတင်၍အဘယ်ကြောင့်အကျွန်ုပ်ကိုညှဉ်းဆဲတော်မူပါသနည်း။အဘယ်ကြောင့်ရှေ့တော်၌မျက်နှာမရဘဲ နေရပါသနည်းသူတို့ဘိုးဘေးများ၌ကျိန်ဆိုတော်မူသောပြည်သို့သွား၍အထင်းသည်နို့ဆိုတငယ်ကိုဆောင်တကဲ့သို့ဤလူတို့ကိုပိုက်ချီလျက် ဆောင်လော့ဟုအကျွန်ုပ်အားမိန်တော်မူမည်အကြောင်းဤလူအပေါင်းတို့ကိုအကျွန်ုပ်သည် ကိုဝန်ဆောင်ပါသလိုဖွမ်းမြင်ပါသလိုဤလူအပေါင်းတို့အားကျွေးเสียဖို့အမဲသားကို အကျွန်ုပ်သည်အဘယ်မှရနိုင်ပါအံ့နည်း သူတို့ကအကျွန်ုပ်တို့စားစရာဘို့အမဲသားကို ပေးပါဟုငိုကြွေးလျက်အကျွန်ုပ်ကို တောင်းကြပါ၏။ဤလူအပေါင်းတို့ကိုအကျွန်ုပ်တယောက်တည်းသာမဆောင်ရွက်နိုင်ပါ။ဆောင်ရွက်ရသောဝန်လည်းလေးလွန်းပါ၏။ထိုသို့အကျွန်ုပ်၌ပြုတော်မူလျှင်၎င်း၊စိတ်တွေ့တော်မူလျှင်၎င်း၊အကျွန်ုပ်ကိုအလျင်အမြန်သေစေတော်မူပါ။ကိုယ်ဆင်းရဲကို ကိုယ်မသိမမြင်ပါစေနှင့်ဟု ထာဝရဘုရားအားလျှောက်ဆို၏အငယ်16မှ23ထာဝရဘုရားကလည်းတင်ကျွမ်းကျင်သောဣဒရေလအမျိုးသားအသက်ကြီးသူခုနှစ်ကျိတ်တို့ကိုငါရှိမှစုဝေးစေပြီးလျှင်ပရိသတ်စည်းဝေးရာတဲတော်သို့ခေါ်ခဲ့၍တင်နှင့်အတူရန်နေကြစေလောငါသည်လည်းထိုရက်သို့ဆင်းသက်၍တင်နှင့်နှုတ်ဆက်မည်တင်အပေါ်မှာကျင်းဝတ်သော ဝိညာဉ်အချို့ကိုငါယူ၍သူတို့အပေါ်မှာတင်မည်ဤလူတို့ကိုတင်တယောက်ထီးသာဆောင်ရွက်ရမည်မဟုတ်ထိုအသက်ကြီးသူတို့သည်ဝိုင်းညီ၍ဆောင်ရွက်ရကြမည်တင်ဒီလေလူများတို့အားဆင့်ဆိုရမည်မှာ내ပြန်နေအဖို့ကိုကိုကိုတန်ရှင်းစေကြလော့အမဲသားကိုစားရကြမည်တင်တို့ကအဘဲသူသည်ငါတို့အားအမဲသားကိုပေးလိမ့်မည်နီ။ အဲဂုတ္တုပြည်၌နေစဉ်ငါတို့သည် ချမ်းသာစွာနေကြ၏ဟုငိုကြွေးလျက်ပြောဆိုသံကိုထာဝရဘုရားကြားသောကြောင့်အမဲသားကို ပေးတော်မူသဖြင့်သင်တို့သည်စားရကြမည်တရက်နှစ်ရက်ငါးရက်ဆယ်ရက်အရက်20သာစားရကြမည်မဟုတ်သင်တို့နှကောင်းတဲကအမဲသားထွက်၍ယွန်စရာဖြစ်သည့်တိုင်အောင်တလပ်ပတ်လုံးစားရကြမည်အကြောင်းမူကားသင်တို့တွင် ရှိတော်မူသော ထာဝရဘုရားကိုသင်တို့သည်မထီမဲ့မြင်ပြုလျက်၊ငါတို့သည်အဲဂုတ္တုပြည်မှအဘယ်ကြောင့်ထွက်လာရကြသနည်းဟု ရှေ့တော်၌ငိုကြွေးလျက်ပြောဆိုကြပြီတကားဟု မောရှေအားမိန့်တော်မူ၏။မောရှေကလည်း၊ကျွန်ုပ်နှင့်ဆိုင်သောလူယောက်ျားပေါင်းခြောက်သိန်းရှိကြသည်ဖြစ်၍၊ကိုယ်တော်က၊တလစာစားစရာဘို့သူတို့အားအမဲသားကိုငါပေးမည်ဟု မိန့်တော်မူပါသည်တကား။သူတို့ကိုဝစွာ ကြွေးခြင်းငှာတိုးစိတ်နွားစုတို့ကိုတတ်ရပါမည်လောသို့မဟုတ်ဝါစွာကြွေးခြင်းငှာပင်လယ်ငှာရှိသမျှတို့ကိုစုဝေးရပါမည်လောဟုလျှောက်လင်သာဝရဖျားကသာဝရဖျားလက်တူသလိုငါစကားတီမီမတီမီကိုတင်တိလိမ့်မည်ဟု မောရှေအားမိန်တော်မူ၏အငယ်24မှ30မောရှေသည်ထွက်၍သာဝရဖျား၏စကားတော်ကို လူများတို့အားဆင့်ဆိုပြီးလျှင် အမျိုးသားအသက်ကြီးသူခုနှစ်ကျိတ်တို့ကိုစုဝေးစေ၍ပရိသတ်စည်းဝေးရာတဲတော်ပတ်လည်၌ထားလေ၏ဒါဝရဖျားသည် မိုးတိမ်ဖြင့်ဆင်းသက်၍မောရှေနှင့်နှုတ်ဆက်တော်မူ၏မောရှေအပေါ်မှာကျင်းဝတ်သောဝိညာဉ်ချို့ကိုယူ၍အသက်ကြီးသူခုနှစ်ကျိတ်တို့အပေါ်မှာတင်တော်မူသည်ဖြင့်ထိုဝိညာဉ်သည်သူတို့အပေါ်မှာကျင်းဝတ်သောအခါ သူတို့သည်ပရောဖက်ပြု၍မပြတ်မစဲဟောကြ၏။ထိုလူ၌ပါသောဧလဒဒ်နှင့်မေဒဒ်တို့သည်စာရင်းဝင်သော်လည်း၊တဲတော်သို့မသွားဘဲတပ်ထဲမှာနေစဉ်တွင်၊သူတို့အပေါ်မှာထိုဝိညာဉ်ကျိန်းဝပ်သဖြင့်၊သူတို့သည်လည်းပရောဖက်ပြု၍တပ်ထဲမှာဟောကြ၏။လုလင်တယောက်သည်လည်းမောရှေထံသို့ပြေး၍၊ဧလဒဒ်နှင့် မေဒဒ်တို့သည်တဲထဲမှာပရောဖက်ပြု၍ ဟောပါ၏ဟုလျှောက်လျင်မောရှေ၏လက်ထောက်ဖြစ်သောလူလင်လုံသားယောရှုကသခင်မောရှေသူတို့ကိုစီးတားတော်မူပါဟုဆိုသောမောရှေကတင်ဒီငါအတွက်ညူဆူသောစိတ်ရှိသလိုအရဖျား၏လူအပေါင်းတို့သည်ပရောဖက်ဖြစ်ကြပါစေသောသာရဖျားသည်ဝိညာဉ်တော်ကိုသူတို့အပေါ်မှာတင်တော်မူပါစေသောဟုဆိုပြီးမှ ဣဒရေလအမျိုးသားအသက်ကြီးသူတို့နှင့်အတူတပ်ထဲသို့ ပြန်သွားလေ၏ငယ်31မှ35ထိုအခါသာရဖျားသည်လေကိုဆေလွတ်၍ငုံများကိုပင်လယ်မှဆောင်ခဲ့သဖြင့်တပ်ပတ်လေတရက်ခရီးစီတိုင်တိုင်ကွာသော အရတ်တို့၌မြေပေါ်မှဒုနှစ်တောင်ခန့်မြဆင်းစေတော်မူ၏လူများတို့သည်တနေ့လုံးတညလုံးနက်ဖြန်လဲတနေ့လုံးထား၍ ငုံများကိုစုသိမ်းကြ၏။နည်းနည်းသိမ်းသောသူသည်ဆယ်ဩမဲကိုသိမ်းရ၏။တပ်ပတ်လေအရရ၌ဖြန့်ထားကြ၏။တို့ရတွင်ငုံသားကိုကပ်၍မဝမ်းမီအဝရဖျားသည်သူတို့ကိုအမျက်တော်ထွက်၍အလွန်ပြင်းသောဘေးနှင့်ဒဏ်ခတ်တော်မူ၏။တောင့်တသောသူတို့ကိုတင်းကြိုရာထိုရက်ကိုကိပြုတ်ဟတ်တော်ဟူသောအမည်ဖြင့်မှဲ့လေ၏ လူများတို့သည်ကိဗြုတ်ဟတ္တဝါအရပ်မှထွက်ပြီးလျှင်ဟာဇရုတ်အရပ်သို့ ရောက်၍နေကြ၏။